သာသနာတော်သိက္ခာ2558ခုနှစ်ကောဇာသိက္ခာ1386ခုနှစ်ကဆုံလပြည့်ကျော်10ရက်ခရစ်နှစ်2014ခုနှစ်မေလ23ရက်တောက်ကြနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အရီကောင်တီဆန်ဂေပရိယစီတီဒေါက်တာဦးမောင်မောင်ဒေါ်မေယုသမီး မချုပ်သိမ်းမောင်မိသားစုများရဲ့ဓမ္မစကုဓမ္မယုံဓမ္မခမ်းမကြီးတွင်မှာရွှေဘင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းပွဲမှာမန္တရိပဌံဝိပဿနာတရားတွေကိုရိုးရိုးသေးသေးရှုမှတ်ပွားများအထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါန တရားအလူပေးလူမာကတတိပဌာနာသုတ်တံတရားတော်ဘာတရားတော်လဲဒီတတိပဌာနာသုတ်တံတရားတော်လေးကတတိပဌာန်တရား၄ပါးကိုဘုန်းကြီးဟောကြားပေးမှာပါဘုန်းကြီးအဖွင့်လေးကတတိပဌာန်ရဲ့တမိုင်းစဉ်တွေဟောကြားစဉ်ကတတိပဌာနာသုတ်တံကြီးမှာအစာပိုင်းဟာကျူတရားတွေဟောကြားပြီးတော့ ဒီအကျိုးတရားတွေရနိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကြွေးကြော်တော်မူခဲ့တယ်ပြီးတော့ကျင့်စဉ်ဖြစ်တဲ့တတိပဋ္ဌာန်ကျင့်စဉ်နေဣရိယာပဋ္ဌာန်ကျင့်စဉ်နေတမ္ပစဉ်ကျင့်စဉ်နေအလယ်ပိုင်းမှာကျင့်စဉ်နေဟောကြားပေးတယ်အဆုံးပိုင်းမှာကြတော့မှဒီတရားဓုတွေရနိုင်တဲ့ရက်လနှစ်တွေကိုပိုင်းခြားပြီးတော့ဆရာတော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးခဲ့တယ် အဲ့တော့ဒီအစာပိုင်းနဲ့အဆုံးပိုင်းအကျိုးတရားတွေရနိုင်ဖို့တရားဓုတွေရဖို့ဆိုတာကအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်အရေးကြီးဆုံးပါပဲအခုဘုန်းကြီးတို့ရဲ့ရွှေမင်းဝန်တရားစခန်းမှာလာရောက်ပြီးတော့အထောက်ကြတဲ့ပုဂ္ဂိုလ်တွေကိုဒီ9ရက်အတွင်းနဲ့ဗမာထူးခြားမှုဒီ6ရက်လေးအတွင်းနဲ့ဗမာထူးခြားမှုမရှိပေမဲ့ မိမိတို့ရဲ့နှလုံးသားထဲမှာဒီတတိပဋ္ဌာန်ကျင့်စဉ်လေးတွေကျင့်နည်းလေးတွေကို အပြည့်စုံလေးရသွားရင်ကျင့်တတ်ပါပြီမိမိတို့အိမ်မှာလည်းမိမိတို့ကျင့်လို့ရပါတယ်တင်းလျော်တဲ့စိတ်ငြိမ်တာစိတ်ငြိမ်ရာနေရာကိုချင့်ကပ်ပြီးတော့လည်းပဲဒီကျင့်စဉ်တွေအတိုင်းကျင့်ကြံပွားများအထုတ်သွားလို့ရပါ ဒီကျင့်စဉ်အတိုင်းကျင့်သွားလို့ရှိရင်မြတ်စွာဘုရားကြွေးကြော်ခဲ့တဲ့အတိုင်းရနိုင်တဲ့အကျိုးတရားတွေပြည့်စုံရရှိသွားပါလိမ့်မယ်။ရစ်တေလာတွေနှစ်တွေနဲ့ရနိုင်တဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေကိုလည်းပဲရရှိသွားနိုင်ပါလေ။ဒါကြောင့်မို့ဘုန်းကြီးကခုနန္ဒပိုင်းအချိန်မှာဆိုရင်ကျင့်စဉ်တွေကိုပဲဟောကြားပေးပါတယ်။ဒါတရားစခန်းပွဲတိုင်းတရားစခန်းပွဲတိုင်းဟာဒီတတိပဋ္ဌာန် ကျင့်စဉ်တွေမပါလို့ဘုန်းကြီးတို့ဟောလို့မရပါဘူးဒီကျင့်စဉ်တွေကိုဘုန်းကြီးတို့ဟောပြီးပြီးတော့မှဒီကျင့်စဉ်တွေကျင့်လို့ရနိုင်တဲ့အကျိုးတရားတွေကိုပဲညပိုင်းချိန်ညပိုင်းချိန်လေးကိုအားပေးတိုက်တွန်းတဲ့နေအားဖြင့်ဘုန်းကြီးတို့ဟောကြားပေးရတာဖြစ်ပါတယ်။ဒါကြောင့်မနေ့ကတတိပဋ္ဌာန်သုတ်တံမှာလာတဲ့ကျင့်စဉ်ဖြစ်တဲ့တတိပဋ္ဌာန်၄ပါးကျင့်စဉ်ထဲမှာမနေ့ကကာယ ानु ပတ္တနာ ရှုမှတ်ပွားများအားထုတ်ပုံကျင့်စဉ်တွေကိုဘုန်းကြီးဟောကြားခဲ့တယ်။ဒီကံ అను ပဒနာဆိုတာကိုယ်မူရာရုပ်တရားတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုတာ။မိမိဟာရှုတဲ့အခါမှာထိုင်ပြီးရှုတယ်ဆိုရင်ကိုယ့်ရဲ့ထိုင်အာယုံလေးကိုပဲစိတ်ထဲကအာယုံပြုမိနေပြီဆိုရင်ထိုင်နေထိုင်နေလို့ရှုနေတာဒါကာယ అను ပဒနာပဲ။အောက်ပိုင်းလေးကခွေခွေလေးပေါ်ပိုင်းလေးကမမတ်ကလေးတောင်း ရက်တဲ့ကံမှာဆိုရင်လည်းဒီတိုင်းပဲတကူလုံးကိုခြုံကြည့်ပြီးတော့ရက်တယ်ရက်တယ်လို့ရှုနေတာတက္ကယ ानु ပဒနာပဲဒါဝိပဿနာဖြစ်နေတာသွားတဲ့အခါမှာတလန်းချင်းတလန်းချင်းမရှုမှတ်နိုင်ရင်တောင်မှသွားရီသွားရီသွားရီသွားနေတဲ့အမူအရာလှုပ်ရှားနေတဲ့အမူအရာလေးကိုအာယုစိုက်ပြီးရှုမှတ်နေခြင်းအပြင်ဒါကံ అను ပဒနာတတိပ္ပံပဲ မိမိရဲ့အိယာဘုံမှာခိတ္တလျောင်းဆက်နားနေရင်းနဲ့လည်းပဲအိတ်တယ်လို့ရှုနေတာကာယ ानु ပဒနာပဲထိတယ်လို့ရှုနေတာကာယ ानु ပဒနာဒီလိုမဟုတ်ဘူးဘုန်းကြီးတို့ဒီမှာခမ်းမအတွင်းမှာကိုယ်ကထိုင်ပြီးတော့ရှုမှတ်တဲ့ခမ်းမဘုရားရှင်ရဲ့ဂုဏ်ကိုပထမအာယုံပြုပါတယ်ရိုးရိုးသေးသေးထီချင်း၅ပါးနဲ့ရှိကိုဥချရတယ်ဒါဗုဒ္ဓနုတ္တိခေါ် အဲ့လိုရှိခိုးဥကြပြီးပြီဆိုရင်မေတ္တာဘာဝနာကိုလည်းပွားလိုက်ရတယ်အားလုံးတတ္တဝါတွေကိုမေတ္တာစိတ်ဖြန့်ပြီးတော့မေတ္တာပွားရအဲ့လိုမေတ္တာပွားပြီးပြီဆိုရင်တခဏမြမိမိရဲ့ခန္ဓာကိုယ်ဉာဏ်ဆိုင်ပြီးတော့မတင့်တယ်တဲ့သဘောတွေဆံမြင်မွေးညင်ရှိတဲ့လက်သေးသွားရေးစားသည်32တကုဋ္ဌာတာအစုဝေးကြီးရဲ့မတင့်တယ်ပုံတွေကိုဉာဏ်ထဲမှာထင်မြင်လာအောင်ဆင်ញင်ပွားများရတယ် ဒီအတုပဘာဝနာကိုဆင်ញင်ပွားများပြီးပြီဆိုရင်တော့မရဏနုတတိငါဒီမုတ်ချတရားမြင်ချိန်ပိုင်းသာလို့တော့ဒီသိခြင်းတရားလေးကိုနှလုံးသွင်းရအဲလိုနှလုံးသွင်းပြီးပြီဆိုရင်တော့မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကခွေခွေလေးအပေါ်ပိုင်းကမမကလေးပဲလက်ပေါ်ညာလက်တင်လက်မထိခြင်းလေးထိပြီးတော့ကိုယ်ခန္ဓာကိုယ်ကိုကိုအာယုံလေးစားပြီးတော့ဘယ်နေရာကပေါ်ပေါ်လာမလဲသိချာလေးအာယုံစားပြီးကြည့် တရားရှုရဲဆိုတာမိမိရဲ့ဒီခန္ဓာကိုယ်ရဲ့အကြောင်းကိုသိအောင်ရှုတာဘာအကြောင်းမှသိအောင်ရှုတာမဟုတ်ဘူးဒီခန္ဓာကြီးရဲ့အကြောင်းကိုသိအောင်ရှုနေတာကိုယ်အကြောင်းကိုသိအောင်ရှုတာအဲ့တော့ငြိမ်ပြီးတော့ကိုယ်ခန္ဓာပေါ်မှာစိတ်လေးထားတဲ့အခါမှာလေးလေးဝင်လာတာလေးကိုကိုယ်ကသိလိုက်ရင်ဝင်တယ်ထွက်သွားတာလေးကိုသိလိုက်ရင်ထွက်တယ်ဝင်လေသည်ထွက်လေသည်လေးရှုလို့ရတယ် ဒီလိုရှင်ရင်းကနေမိမိကကာယ ानु ပဒနာနီးနဲ့ဝင်လေလေးဝင်လာလို့ဝမ်းဘက်ကလေးတင်းပြီးဖောင်းကန်လာရင်ဖောင်းလေထွက်လေလေးထွက်သွားလို့ဝမ်းဘက်ကလေးရော့ကြပိန်ကြသွားရင်ပိန်နေဖောင်းနေပိန်နေဖောင်းနေပိန်နေဒါကာယ ानु ပဒနာအဲလိုကာယ ानु ပဒနာလေးကို ရှုနေတဲ့အခါမှာ15မိနစ်မိနစ်20ခန့်လောက် ဒီဖောင်းမှုပင်မှုကိုပင်တိုင်းအာယုံထားပြီးတော့တခြားမိမိစိတ်လေးကလွင့်သွားရင် လွင့်စိတ်ကလေးနောက်လိုက်ပြီးတော့လွင့်နေလွင့်နေရှုလိုက်စိတ်လေးခန္ဓာပြန်ရောက်လာပြီဆိုရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲပြန်ရှုနေဒီလိုရှုနေရင်ကဘေးကအတန်အာယုံလေးကတခါလဲကြားလာရင်တက်မဲ့အတန်သစ္စီတန်ဖြစ်ကြရပါအဲ့ဒီကြားလာရင်ကြားတဲ့နားစီကိုစိတ်ကလေးညံလေးပို့လိုက်ပြီးကြားတယ်ကြား ဒီတန်လေးမထင်ရှားတော့ဘူးဆိုရင်မိမိပင်နိုင်ကမ္မထံအာယုံလေးကိုဖောင်းနေပိန်နေပြန်ရှုအဲလိုဖောင်းတာပိန်တာလေးရှုနေလို့မိနစ်15မိနစ်မိနစ်20လောက်ကြာတဲ့အခါကျတော့အောက်ပိုင်းကလယ်ပိုင်းကအထက်ပိုင်းကဝေဒနာတွေပေါ်လာတယ်အဲဒီမှာဝေဒနာနုပဒနာရှုရဒီနေ့ယောဂီများကိုကာယ ानु ပဒနာဟောကြားပြီးဖြစ်တဲ့အတွက်ရှုနေဒီနေ့ဝေဒနာနုပဒနာ ရှင်ရရင်စိတ်တ ानु ပဒနာဓမ္မ ानु ပဒနာတခါလေးဟောသွားမယ်ကျင်းကျုပ်လေးဇူမပုံလေးဒီတော့ဝေဒနာ ानु ပဒနာနဲ့ဆက်ပြီးတော့မြတ်စွာဘုရားကဝေဒနာတုဝေဒနာ ानु ပတိဝိဟာရတိအတ္တပိတံပဇာနောတတိမဝိနည်းလောကေပိစ္ဆာဒေါမနတံမမြင်စင်းရဲ့စိုးမရတဲ့ခံစားမှုမြသဘောကိုအဲဒီခံစားမှုမြလေးပဲလို့သိအောင်ရှုရတာ ဝေဒနာဆိုတာခံစားဝေဒနာဆိုတာဘာလဲခံစားကောင်းတာကိုခံစားရင်ဒုက္ခဝေဒနာမကောင်းတာကိုခံစားရင်ဒုက္ခဝေဒနာအလယ်လက်ခံစားမှုတွေကဥပေက္ခဝေဒနာဝေဒနာဘယ်နှမျိုးလဲဝေဒနာ၃မျိုးအဲ့တော့ဝေဒနာ၃မျိုးမှာအခုဘုန်းကြီးတို့ယောဂီများတမာတိထူထောင်စ

ဒုက္ခဝါဝေဒနာဝေရိယမာနောဒုက္ခဝေဒနာဝေရိယမိတိပါဇာနာတိအရုခမတုခံဝဝေဒနာဝေရိယမနောအရုခမတုခံဝဝေဒနာဝေရိယမိတိပါဇာနာတိချမ်းသာတဲ့ခံစားမှုလေးထင်ရှားရင်အဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုသိအောင်ရှုသိအောင်ရှုခိုင်းတာ ဒီတိုင်းအပေါ်ယံလေးရှားပြီးတော့ရှုတယ်ဆိုယုံလေးနဲ့ရှုနေလို့မရဘူးသူ့ရဲ့အမှန်တဘာဝကိုသိအောင်ရှုခိုင်းတာဆင်းရဲတဲ့ခံစားမှုလေးထင်ရှားဖြစ်ပေါ်နေရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုသိအောင်ရှုအဲ့ဒီဆင်းရဲနေတဲ့ခံစားမှုလေးကိုကိုသေးသေးချာချာသိအောင်ရှုအလယ်လတ်ခံစားမှုလေးထင်ရှားရင်အဲ့ဒီအလယ်လတ်ခံစားမှုလေးကိုသိအောင်ရှု အဲဒီလိုသိအောင်ရှုဆိုတော့အခုယောဂီပုဂ္ဂိုလ်ဟာစပြီးတော့တမာတိထူထောင်စအထုစပုဂ္ဂိုလ်ဟာဆင်းရဲတဲ့ဒုက္ခဝေဒနာတွေထင်ရှားရင်အဲဒီဆင်းရဲတဲ့ခံစားမှုလေးကိုသိအောင်ရှုနေရမယ်ဥမာအားဖြင့်ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးရှုမှတ်နေလို့အချိန်လေးမိနစ်20လောက်ကြာလာတဲ့အခါကျတော့ခါးရီညောင်းလာခါးရီခိုက်ထောင်း အဲ့ဒီမှာခါနေပြီးတော့ဒီမှာကြိုက်ခဲနေတာထင်ရှားရင်အဲ့ဒီခါနေရလေးခံစားနေရတာလေးကိုသိအောင်ရှုထက္ခထက္ခထက္ခထက္ခရှုဝေဒနာအနုပတနာဝေဒနာဆိုတာခံစားမှုအနုဆိုတာအချင်းချင်းဖန်ဖန်ပတနာရှုတာခံစားမှုလေးကိုထက္ခထက္ခထက္ခထက္ခရှုနေတာကိုဝေဒနာနုပတနာ ခံစားမှုလေးကိုဓက္ကဓက္ကရှုနေတာကိုဘာနုပဒနာလဲဝေဒနာနုပဒနာအဲ့တော့ဝေဒနာကိုရှုတဲ့အခါမှာနားတယ်နားတယ်နားတယ်လို့ဒီလောက်ကလေးရှုရတာမဟုတ်ဘူးညောင်းတယ်ညောင်းတယ်လို့ဒီလောက်ကလေးရှုရတာမဟုတ်ဘူးအဲ့ဒီပုံမှာထက်ခါထက်ခါထက်ခါထက်ခါရှုခါဘက်ကဒီမှာကိုက်ခဲနေတယ်ဆိုရင်အဲ့ဒီကိုက်ခဲနေတာလေးပုံမှာထက်ခါထက်ခါကိုက်တယ်ကိုက်တယ် ခိုက်တယ်ဒီပုံမှာပဲရှုစိတ်ကလေးရောက်သွားဘောလျောင်ပြောရရင်ဘုန်းကြီးတို့သဲပုံထဲမှာတုတ်ချောင်းလေးထိုးဆိုင်လိုက်တဲ့ကံမှာတစ်ချက်ဆိုင်လိုက်တစ်ချက်နှိမ့်ဝင်သွားလိုက်တစ်ချက်ဆိုင်လိုက်တစ်ချက်နှိမ့်ဝင်သွားလိုက်ရှုစိတ်ကလေးဟာအဲ့ဒီခံစားမှုလေးပုံမှာတခါလေစိုက်စိုက်ကြသွားတယ်နံရံကိုရှွန့်ပြော့ပြော့လေးနဲ့ပြက်လိုက်ရင်တစ်ချက်ပြက်လိုက်ဖတ်စုတစ်ချက်ကတ်သွားလိုက်တစ်ချက်ပြက်လိုက်ဖတ်စုတစ်ချက်ကတ်သွားလိုက် အဲ့ဒီလိုပဲရှုစိတ်ကလေးဟာအဲ့ဒီခံစားမှုလေးပေါ်မှာတခါလေရှုလိုက်တာနဲ့ကတ်တီးသွားလိုက်ရှုလိုက်တာနဲ့ကတ်တီးသွားလိုက်အဲ့ဒီလိုရှုရတကယ်လို့မိမိရဲ့ဒီမှာ အောက်ပိုင်းကတင်ပန်းနေရာလေးကပူနေရင်ပူတယ်ပူတယ်ပူတယ်တစ်ချက်တည်းရှုရမှာလားထက်ကထက်ကရှုရမှာလား အဲဒီလိုဓက္ကဓက္ကရှုတဲ့အခါကျတော့ရှုစိတ်ကလေးကအဲ့ဒီပူနေတဲ့ခံစားမှုလေးပုံမှာရောက်သွားမယ်အဲ့ဒီပူနေတဲ့ခံစားမှုလေးပုံမှာရောက်နေတဲ့အခါအစာပိုင်းမှာဝိပဿနာဉာဏ်မပေါ်ခင်မှာပူနေတာငါပဲငါတင်ပါပူနေတာပဲသိနေတာလဲငါသိနေတာပဲငါတင်ပါကြီးပဲဆိုရဲငါအနေအားဖြင့်သိနေတယ် တင်မာဆိုတဲ့ပြဉ္ညာပုံတရာကြီးထင်းနေတယ်ပူရယ်ပူရယ်တင်မာကြီးပူနေတယ်တပြင်းလုံးကြီးပူနေတယ်အဲ့ဒီပုံမှာယောဂီရဲ့ဒီမှာ ရှုစိတ်ကလေးကပူတယ်လို့ရှုလိုက်အဲ့ဒီပူမှုခံစားနေတဲ့ပုံမှာပြောက်သွားလိုက်နောက်တစ်ချက်တခါပူလာလိုက်ပူတယ်လို့ရှုလိုက်အဲ့ဒီပူရဲ့ခံစားမှုလေးပုံမှာကတ်တီးသွားလိုက် အဲ့လိုဓက္ခဓက္ခဒီပုံမှာရှုနေတဲ့အခါတင်မာတပြင်းလုံးကြီးပူးနေတာကနေတဖြည်းဖြည်းတဖြည်းဖြည်းနေချင်းချင်းချင်းလာလိမ့်မယ်တဖြည်းဖြည်းဒီမှာတခါနဲ့ပကံကွက်လောက်ဓမ္မမဟုတ်ဒီမှာတဖြည်းဖြည်းလက်ဒီဒိုးစီလေးလောက်တဖြည်းဖြည်းကြတော့ဒီမှာလက်တစ်ထောက်စာလောက်ပူမူလေးဟာကျေပြန့်သွားတာလားကျင်းသွားတာလားတဖြည်းဖြည်းချင်းချင်းလာတယ် ရှုစိတ်အားကောင်းရင်ကောင်းသလောက်ဒီပေါ်မှာကျင်းပြီးတော့အဲ့ဒီယောဂီရဲ့ဉာဏ်ထဲမှာသိုးသောကတင်မာဆိုတဲ့ပညာတရဏကြီးမထင်တော့ဘူးပူနေတာလေးရဲ့ခံစားသိတာလေးရဲ့ဘယ်နှခုတွေ့ရလဲနှစ်ခုပဲတွေ့ရအဲ့ဒီပူမှုလေးကယုတ်တရားပဲပူမှုလေးကဘာလဲခံစားသိနေတာလေးက ကဲပူတယ်လို့ရှုနေတဲ့အခက်ကလေးမှာယုံနဲ့နံကို မသိဘူးလားသိပါဘူးအဲ့ဒီလိုသိလာတာအမှန်သိလားအမှားသိလားအမှန်သိပါဘူးအဲ့ဒီလို အမှန်သိသိလာတယ်အဲ့ဒီမှာယုံနဲ့နံကို အမှန်သိလာပြီပူတာလေးကတတ္တခံစားသိနေတာလေးကတတ္တဟိုတော့ကတော့ပူတာလဲငါပဲသိတာလဲငါပဲဒါပဲငါတခုတည်းရအခုတခုတည်းမဟုတ်ဘူးနှစ်ခုဖြစ်လာတယ်ပူနေတာလေးကတတ္တပဲ တခြားပဲခံစားသိနေတာလေးကတခြားပဲပူနေတာလေးကယုတ်ခံစားသိနေတာလေးကနာနှစ်ခုကွဲသွားတယ်စောစောကပြောတယ်ပညာဆိုတဲ့တင်မာတရဏကြီးတင်မာဆိုတဲ့ပညာတရဏကြီးရောထင်သေးရလားလုံးဝမထင်တော့သိချာရှုကြည့်ပါဘုန်းကြီးအခုဝေဒနာလေးကို ရှုပုံလေးကိုကံပြနေတာသိချာရှုကြည့်ပါ ဝေဒနာကိုဣရိယာပုဂ္ဂကွယ်တယ် ဝေဒနာကိုဘာကကွယ်ဝေဒနာကိုကိုကမရှုဘဲနဲ့မရှုနိုင်ဘဲနဲ့ဣရိယာပုနဲ့ပဲပြင်းပြင်းပြင်းပြင်းသွားတော့ဝေဒနာရဲ့သဘော အမှန်ကို သိပါမလားဒါကိုသိခံပြီးတော့ရှုသွားရင်ထက္ခါထက္ခါထက္ခါထက္ခါရှုသွားရင်အဲ့ဒီဝေဒနာလေးရဲ့သဘောအမှန်ကိုရောမသိရဘူးလားသိချာရှုကြည့်ရင်ဝေဒနာလေးကပူတာလေးကို ရှုလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက် ပူတယ်လို့ရှုလိုက်တိုးပူလာလိုက်ပူတယ်ရှုလိုက်တိုးပူလာလိုက်စပြီးအာထုဇပုဂ္ဂိုလ်မှာရော့သွားတယ်မထင်ရှားဘူးတိုးတိုးတိုးတိုးပူလာတာသိရအဲ့ဒီလိုတိုးပူနေတာလေးကိုသိတယ်ဆိုရင်လည်းပဲဒါပညာပဲလေဝိပဿနာဆိုတာပညာသိမှုပညာဆိုတာသိမှုပဲသိနေပြီဆိုရင်ဉာဏ်ဖြစ်နေတာပဲပညာဖြစ်နေတာ ရှုတာရှုနေတယ်ဘာမှမသိဘူးဆိုရင်ဘာညာမှမဖြစ်ဘူးအခုသူတိုးနေတာလေးကိုတိုးတာလေးသိနေတယ်တိုးတိုးလာတယ်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဆရာဝန်များ လူနာတယောက်ရောက်လာလို့ရှိရင်သူ့ရဲ့အဲဒီမှာပေါင်ချိန်လေးသွေးပေါင်ချိန်လေးနဲ့ဒီခါလေးလက်ပတ်ကလေးနဲ့လက်မောင်းလေးကိုပတ်လိုက်တယ် ကြရားတိုင်လေးကိုဘေးမှာထောင်လိုက်တယ်ထောင်ပြီးတော့အဲ့ဒီမှာလေလုံးလေးကိုတခါနဲ့ပိတ်ပြီးတော့အဲ့ဒီလေလုံးလေးကိုနှိမ့်လိုက်တဲ့အခါမှာတစ်ချက်နှိမ့်လိုက်တာနဲ့ကြရားလေးကအောက်ကျသွားသလားတက်သွားသလားတစ်ချက်နှိမ့်လိုက်တက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက်ခုဝေဒနာကိုစပြီးရှုတဲ့ပုဂ္ဂိုလ်ဟာလေအဲ့ဒီသဘောလေးပဲတွေ့နေလိမ့်မယ် နာတယ်လို့ရှုလိုက်တိုးနာလာလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက်ပူတယ်ရှုလိုက်တိုးပူလာလိုက်တိုးတိုးတိုးတိုးပူလာအဲ့ဒါကိုသိခံပါချက်ချင်းပြောင်းမပြစ်လိုက်ပါနဲ့ရှုမပြစ်လိုက်ပါနဲ့ဣရိယာပုနဲ့မလှည့်လိုက်ပါနဲ့အဲ့ဒီတိုးတိုးတိုးတိုးပြီးတော့ပူမှုသဘောလေးကိုသိချာလေးဆက်ပြီးရှုနေရတယ်အဲ့ဒီမှာဒီဆရာဝန်ဟာ ဒီလေလုံးလေးနှိမ့်ရင်းကနေပြီးတော့တဖြည်းဖြည်းတစ်ချက်နှိမ့်လိုက်တိုးလာလိုက်တစ်ချက်နှိမ့်လိုက်တိုးလာလိုက်နောက်ဆုံးအားပြည့်သွားတဲ့အခါကျတော့ဘလောက်နှိမ့်နှိမ့်တိုးသေးရလားမတိုးတော့ဘူးတန့်သွားတန့်သွားတဲ့အခါကျတော့မှဟိုမှာဝဲဥလေးကိုသူခြေကထိတ်ကလေးကိုလှည့်လိုက်တယ်အဲ့ဒီမှာလှည့်ချလိုက်တဲ့အခါကျတော့ဟောဝေဒနာလေးအဲ့ဒီပြဓာလေးကတဆင်ကြသွားလိုက်တဆင်ကြသွားလိုက်တဆင်ကြသွားလိုက်တဆင်ကြသွားလိုက်အဆင်ဆင်ကြသွား အဲ့ဒီလိုပဲယောဂီဟာတေချာ ဝေဒနာကို ရှုတဲ့အခါမှာသိခံပြီးရှုလို့ဝေဒနာအားကုန်သွားပြီဆိုရင်တန့်သွားပြီပူတယ်လို့ရှုလည်းပဲအထက်ကမတက်တော့တန့်သွားပြီအဲ့ဒီတန့်သွားတဲ့အချိန်လေးကိုတေချာလေးရှုကြည့်နေစောစောကပြဓာလေးတစ်ဖြည်းဖြည်းကျသွားတယ်လို့ပဲတစ်ချက်မှလိုက်ရော့ကျသွားလိုက်တစ်ချက်မှလိုက်ရော့ကျသွားလိုက်တစ်ချက်မှလိုက်ရော့ကျသွားလိုက်နဲ့ ဝေဒနာတိုးတိုးလာတာ တွေ့ရမှလားရော့ရော့သွားတာတွေ့ရမှလားအဲ့လိုဆိုရင်ကိုရှုနေတာဝေဒနာရဲ့သဘောကိုသိနေတာလားမသိတာလားသိနေတာအဲ့လိုသဘောလေးကိုသိအောင်ရှုရတာဝေဒနာရဲ့သဘောလေးကိုသိအောင်ရှုရတာဝေဒနာရှုတဲ့အခါမှာပြောင်းအောင်ရှုရတာမဟုတ်ဘူးသိအောင်ရှုရတာဝေဒနာရှုတဲ့အခါမှာပြောင်းအောင်ရှုတာလားသိအောင်ရှုတာလားသိအောင်ရှုမှဝိပဿနာပညာဖြစ်မှာ ကြောက်အောင်ရှုပြီဆိုရင်ဒါရှုနည်းမှန်သလားမှားနေသလားလောဘကြီးဥစည်းနေတယ်လောဘဥစည်းဥစည်းပြီးတော့ရှုနေလို့ကတော့ဒီဝေဒနာရောပျောက်ပါမလားလုံးဝမပျောက်မပျောက်တဲ့ပြင်နောက်ကမပျောက်နိုင်တော့စိတ်ကြမ်းဒေါသကြီးရရောမပေါ်ဘူးလားမိမိကိုယ်ကိုမိမိလောဘဖြစ်မှန်ဒေါသဖြစ်မှန်မသိတာကမောဟကြီးဖြစ်လာတွေ့ဝေမှုကြီးဖြစ်လာအဲတော့ တရားရှုမှတ်တယ်ဆိုတာဒီလောဘဒေါသမောဟတွေနည်းပြီးကင်းပြတ်သွားအောင်ရှုရတာအခုရှုရင်းနဲ့လောဘဒေါသတွေတိုးပွားနေရင်ကိုရှုနည်းဟာမှန်လို့လားမှားနေလို့လားမှားနေလို့ဒါကြောင့်ဝေဒနာတစ်ခုကိုရှုပြီးဆိုရင်တသက်လုံးမှတ်လိုက်ပါပြောင်းအောင်ရှုရတာမဟုတ်ဘူးသိအောင်ရှုရမှာမဖြစ်အောင်ရှုရမှာလေ အဲ့ဒီဝေဒနာရဲ့သဘောလေးတိုးလာရင်တိုးလာတဲ့သဘောလေးသိရမယ်ရော့သွားရင်ရော့သွားတဲ့သဘောလေးသိရမယ်တဏှာမှတဏှာဒီဝေဒနာလေးတွေဟာပြောင်းရွှေ့နေတာလေးတွေရောမရှိဘူးလားဒီနေရာလေးမှာပျောက်သွားပြီးနောက်တနေရာလေးမှာပေါ်လာတယ်နောက်တနေရာလေးမှာပျောက်သွားနောက်တနေရာပေါ်လာအဲလိုတဖြည်းဖြည်းပြောင်းသွားရင်ပြောင်းသွားတဲ့သဘောလေးတွေ့ရရွှေ့သွားရင်ရွှေ့သွားတဲ့သဘောလေးသိရနောက်ဆုံးဒီနေရာမှာဝေဒနာမရှိတော့ဘူးပျောက်သွားပြီနောက်တနေရာအစ်စ်ပေါ်နေတယ်ဆိုတော့ဩ ဒီဝေဒနာလေးဟာလေဒီနားမှာပေါ်နေတာလေမရှိတော့ပါလားပျောက်သွားတာပြီမမြဲတဲ့တရားပါလားဆိုတာအဲ့ဒီလိုနောက်ကညံလေးနဲ့သိရမှာအဲ့ဒီလိုသိအောင်ရှုရတာပျောက်သွားရင်ပျောက်သွားတာလေးသိလိုက်ပါရွှေ့နေရင်ရွှေ့နေတာလေးသိလိုက်ပါအဲ့ဒီလိုသိနေတာဟာညံပဲသိနေတာဟာဘာလဲညံပါပဲညံပေါ်နေတာညံပေါ်နေတာဘုန်းကြီးတို့ယောဂီများအဲ့လိုသိလာပြီဆိုရင် သူ့ရဲ့ဒီမှာ ဝေဒနာလေးကိုဓက္ခဓက္ခဓက္ခဓက္ခဒီပေါ်မှာပဲရှုစိတ်ကလေးကရှုနေတဲ့အခါကျတော့ဒီဝေဒနာလေးဟာတဖြည်းဖြည်းရော့ရော့ရော့ရော့ရော့ရော့ရော့ရော့ကျသွားပြီးတော့နောက်ဆုံးတဖြည်းဖြည်းဒီဝေဒနာလေးကတည်တည်တည်တည်သွားလေရှုရင်းရှုရင်းရှုနေရင်းနဲ့ကိုပဲဝေဒနာ မရှိတော့ဘူးသိရကနေဝေးပြီးကုံဆုံးချိုးပြောက်သွားတာ။ယောဂီရှုနေရင်းနဲ့ကိုညံနေသိလိုက်ရတာ။ဝေဒနာကိုမြဲတာတွေ့ရသလားမမြဲတာတွေ့ရသလား မမြဲတာလေးတွေ့ရတယ်အဲဒီလိုရှုတဲ့အခါမှာဝေဒနာကိုရှုတဲ့အခါမှာဘုန်းကြီးတို့ရှုနည်း၃မျိုးရှိပါတယ်ဝေဒနာကိုတိုင်းရိုက်ရှုမှတ်ပြီးတော့ပယ်တယ်နည်းအရှုခံကိုပြန်ပြီးရှုမှတ်ပြီးတော့ပယ်တယ်နည်းနောက်ဆုံးဣရိယာပုနဲ့ပယ်တယ်နီးလို့၃နည်းရှိတယ်ပယ်နည်းဘယ်နှနည်းရှိလဲ၃နည်းရှိပါ၃နည်းရှိပါတယ် ဝေဒနာကိုတိုက်ရိုက်ရှုတယ်ဆိုတာကဝေဒနာကိုတိုက်ရိုက်ရှုတယ်ဆိုတာကဘုန်းကြီးတို့ယောဂီများရန်သူနဲ့စစ်တိုက်တဲ့ပုဂ္ဂိုလ်ဟာသူလည်းလက်နဲ့နဲ့ကိုယ်လည်းလက်နဲ့နဲ့အဲ့ဒီလိုဆိုရင်သူနဲ့ကိုယ်နဲ့တခါရင်ရင်ဆိုင်ပြီးတော့တိုက်အဲ့ဒါရင်ဆိုင်ပြီးတော့တိုက်တာရင်ဆိုင်တိုက်လို့ကိုယ့်ဘက်က အတိုက်ခိုက်တာလိုပဲဖြစ်စေလက်နဲ့ကောင်းလိုပဲဖြစ်စေသူ့ကိုနိုင်အောင်နိုင်ရင်လည်းနိုင်သွားလိမ့်မယ်ခါတလေမနိုင်ရင်လည်းသူကကိုယ်ကိုနိုင်သွားလိမ့်မယ်သူ့ဘက်ကလက်နဲ့ကောင်းလိုပဲဖြစ်စေတိုက်ရိုက်ခိုက်ရတာလိုပဲဖြစ်စေအဲ့ဒီလိုတိုက်ရိုက်ဒီမှာလက်နဲ့ချင်းရှိပြီးတော့သူလက်လက်နဲ့ကိုယ်လက်လက်နဲ့ရင်ဆိုင်တိုက်တယ်လို့ဝေဒနာကိုဘုန်းကြီးတို့ယောဂီများလည်းရင်ဆိုင်ပြီးတော့ရှုရတယ်မလျှော့ရအောင် အဲဒီမှာဝေဒနာလေးကိုထက်ခါထက်ခါစိုးစိုးကဘုန်းကြီးပြောတဲ့နေ့တိုင်းပဲဟိုကဝေဒနာလေးပူတာလေးပေါ်လာလိုက်ပူတယ်လို့ရှုလိုက်ပူတာလေးပေါ်လာလိုက်ပူတယ်လို့ရှုလိုက်တဖြည်းဖြည်းသူ့အတူဘလောက်ပဲတိုးတိုးတိုးတိုးတိုးကျင်တော့တိုးတိခံပြီးတော့ရှုမြန်မာစကားမှာတိခံရင်ဘာရောက်တယ်လဲအဲ့ဒီမြန်မာစကားတခြားနေရာအသုံးပြုရမှာမဟုတ်ဘူးခုတရားအားထုတ်နေတဲ့နေရာအသုံးပြုရမှာ ဘယ်နေရာမှာအသုံးချရမှာလဲတရားအထုတ်တဲ့နေရာမှာတခြားသိခံရမှာလားမိမိခန္ဓာသိခံရမှာလားမိမိကိုယ်ကိုပဲသိခံရမှာဖြစ်ပေါ်နေတဲ့ဝေဒနာလေးကိုပဲသိခံရမှာအဲ့ဒီဝေဒနာလေးကိုသိခံပြီးတော့မပြောင်းမဲမရွှေ့ပဲမပြုတ်မပြင်းမဲနဲ့သိခံရှုတော့စိုးစောကပြောတဲ့အတိုင်းတူတူတူတူတူတူလာတဲ့ဝေဒနာရဲ့သဘောကို မသိဘူးလားဝေဒနာရဲ့သဘောကိုသိတယ်နိ တိုးလာရင်တိုးလာတဲ့သဘောအဲ့ရလေးကိုသိလာအဲ့ဒီတိုးလာတဲ့သဘောလေးကိုမိမိကသိခံပြီးတန်ရိုက်ရွှဲရှုရမယ်ဘယ်မှမပြောင်းလဲဘူးဘယ်မှမှတ်စိတ်မပြင်းတခြားအာယုံပြောင်းပြီးရှုတာမရှိဘူးဒီပေါ်မှာပဲတက္ကတက္ကတက္ကတက္ကရှုတော့စိုးစိုးကပြောရတဲ့ဝေဒနာအမြင့်ဆုံးထိအောင်တက်ပြီးဆိုရင်နောက်အရှိန်ကုန်သွားတဲ့အခါကျတန့်သွားဆက်ပြီးမတက်တော့ဘူးအဲ့ဒီမှာတခါလဲဆက်ပြီးရှုနေတဲ့အခါတစ်ချက်မှလည်းယောသွားလိုက်တစ်ချက်မှလည်းယောသွားတစ်ချက်မှလည်းယောသွားလိုက် နောက်ဆုံးဝေဒနာလေးဟာတည်တည်တည်တည်ဝေးပြီးတော့နောက်ဆုံးမရှိတော့ပဲချုပ်ပြောက်သွားတယ်ဒါဝေဒနာကိုတိုက်ရိုက်ရှုမှတ်ပြီးတော့ပယ်လိုက်တာဘယ်လိုရှုမှတ်ပြီးပယ်တာလဲတိုက်ရိုက်ပဲသူ့ကိုရှုမှတ်ပြီးတော့ပယ်လိုက်တာသိခံပြီးရှုမှတ်လိုက်တာဒါဝေဒနာကိုလွန်မြောက်သွားအရှုခံကိုရှုပြီးတော့ပယ်တယ်နီး ဝေဒနာကိုကိုကရှုတယ်မပြောင်းဘူးမရွှေ့ဘူးသိခံပြီးတော့ရှုတယ်ဝေဒနာကတိုးလာတယ်တစ်ချက်မှလိုက်တိုးလိုက်တစ်ချက်မှလိုက်တိုးလိုက်သိမခံနိုင်တော့ဘယ်လိုမှသိမခံနိုင်တော့ဘူးဆိုရင်ယောဂီပြောင်းလို့လည်းရတယ်ရွှေ့လို့လည်းရတယ်ပြင်လို့လည်းရပါသို့တော့အဲ့ဒီပြောင်းမှုရွှေ့မှုကိုသာထားပြီးမပြောင်းသေးဘူးမိမိရဲ့အရှုခံကိုပြောင်းပြီးရှုကြည့်မယ်မပြောင်းသေးဘူးဣရိယာပု အဲ့ဒီလိုအရှုခံကိုပြောင်းပြီးရှုမယ်အရှုခံကဘာလဲဆိုမိမိရှုမြဲကမ္မထံကဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒီဘက်ပြောင်းရှုတယ်ဝေဒနာကိုလွတ်ထားလိုက်တယ်လွတ်ထားပြီးတော့မိမိအရှုခံဒီဖောင်းမှုပိန်မှုကိုပြန်ရှုတယ်ဒီလိုရှုနေရင်ကဝေဒနာကပူပြီးတိုးလာရင်တိုးတဲ့ဘက်ကဝေဒနာဘက်ကိုပြန်လှည့်နာပူတယ်ပူတယ်နာတယ်နာတယ်တိုးတယ်ဒါမှမပြောင်းနိုင်ဘူးဆိုရင်သူ့ကိုလွတ်ထားပြီးတော့မိမိအရှုခံပဲပြန်ပြောင်းရှုတယ် ဒါကိုဘာနဲ့တူတယ်လဲဆိုတော့စစ်တိုက်တဲ့အခါမှာသူ့ဘက်ကတိုက်ရိုက်ခက်ရိုက်ကောင်းလို့ပဲဖြစ်စေလက်နဲ့အင်အားကောင်းလို့ပဲဖြစ်စေသူ့ဘက်ကအသာစီးရရင်ချက်ချင်းခြေထောက်နဲ့ဖနှောက်နဲ့တင်မှတသားလဲကြအောင်မပြေးပဲနဲ့ပြန်ပြီးတော့ခြုံခိုတိုက်တဲ့နီးဘာကိုတိုက်တဲ့နီးလဲခြုံခိုတိုက်တယ်ဆိုတော့အရှုံးပေးတာလားမပေးသေးတာလားမပေးသေးဘူး အခုဝေဒနာကိုရှုတဲ့အခါမှာယောဂီတို့ချက်ချင်းရှုံးမပေးပါနဲ့လုံးဝသိမခံနိုင်တော့အောင်ဖြစ်နေရင်တောင်မှ မရွှေ့ဘူးမပြောင်းသေးပဲနဲ့မိမိအရှုခံဘက်ကိုပြောင်းရှုတယ်အရှုခံဘက်ရှုရင်းကဝေဒနာကပူတင်ရှားလာရင်ဝေဒနာပဲပြောင်းရှုဘုန်းကြီးတို့စာပေမှာကြီးများအစာကြည့်တယ်လို့တဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတဲ့ကြီးတွေဟာအင်မတန်မှလျင်တယ် အစာတစ်ခုကိုတွေ့ပြီဆိုရင်အစာကိုငန်းငန်းတဲ့မကြည့်ဘူးရန်သူဘက်ကိုပြန်ရှာကြည့်တယ်အစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်အစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်အပြန်လန်းကြည့်တယ်ကိုရန်သူရဲ့အန္တရာယ်မပြုနိုင်မှအစာကိုပဲကောက်ယူတယ်အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ဟာဝေဒနာတစ်ခုကိုရှုတဲ့အခါမှာအဲ့ဒီဝေဒနာကိုရှုတဲ့အခါမှာ စပိမှလည်းပဲကြီးအစာကြည့်တယ်လို့ကြီးဆိုတဲ့တရားဟာအစာတစ်ခုကိုတွေ့ပြီဆိုရင်အစာကိုလည်းကြည့်တယ်ရန်သူကိုလည်းကြည့်တယ်အစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်အစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်အဲ့ဒီရန်သူအလင့်မှတခါနဲ့အစာကိုကောက်တယ်အဲ့ဒီလိုပဲဝေဒနာတစ်ခုကိုရှုတဲ့အခါမှာ ဝေဒနာတွေဟာတိုးတိုးတိုးတိုးပြီးတော့မရှုနိုင်လောက်အောင်ဝေဒနာတွေဖြစ်လာပြီဆိုရင်ချက်ချင်းအလျှော့မပေးဘဲနဲ့မိမိရဲ့ရှုခံဖြစ်တဲ့ဖောင်းအာယုံပင်အာယုံသို့မဟုတ်ဝင်လေထွက်လေအဲ့ဒီရှုခံအာယုံကို ပြန်ပြီးတော့ရှုပေးပါအဲ့ဒီရှုခံအာယုံလေးရှုရင်ကဝေဒနာကထင်ရှားလာရင်ဝေဒနာလေးကိုပြန်ရှုလိုက်အဲ့ဒီဝေဒနာကမလွန်မြောက်နိုင်ဘူးဆိုရင်မိမိအရှုခံလေးကိုပြန်လှည့်ရှုလိုက် နောက်ဆုံးအရှုခံဖြစ်တဲ့ဘောင်းအာယုံပိန်အာယုံပေါ်မှာရှုစိတ်ကလေးဆွဲမြဲစွာစိုက်ပြီးချနေပြီဆိုရင်တတိယတဲ့ကံမှာဝေဒနာဘက်ကိုပြန်လှည့်ကြည့်ဝေဒနာမရှိတော့အရှုခံကို ရှုပြီးတော့ဝေဒနာကိုပယ်တာဘာကိုရှုပြီးပယ်တာလဲစိုးစောကဝေဒနာကိုတက်ရိုက်ရှုပြီးတော့လွန်မြောက်သည့်ထီအောင် ရှုပြီးတော့ပယ်တာ အဲ့ဒီလိုမှမရတော့ဘူးဆိုရင်မိမိရဲ့အရှုခံကိုပြန်ပြီးတော့ပြန်လှန်လေးရှုရအရှုခံကြီးနဲ့တောက်လျှောက်ရှုလို့မရဘူးဝေဒနာကပြင်းထန်ရင်ပြန်ပြီးတော့ဝေဒနာကပေါ်လာတယ်ပေါ်လာရင်ဝေဒနာပဲပြန်လှည့်ရှုအဲ့ဒီဝေဒနာမလွန်မြောက်နိုင်ဘူးဆိုရင်မိမိအရှုခံပဲကလေးပြန်ရှုအဲ့ဒီမိမိအရှုခံအာယုံပေါ်မှာရှုစိတ်လေးဆွေးမြဲစွာကတ်တည်သွားပြီဆိုတဲ့အခါကျတော့မှဝေဒနာကိုကိုအာယုံမပြုမိတော့အာယုံမပြုမိတော့ရှုခံပေါ်မှာပဲအာယုံမြဲပြီးတော့ ကြာရောက်နေလို့တတိယလို့ဝေဒနာကိုပြန်ကြည့်လိုက်ရင်ဝေဒနာလုံးဝမရှိတော့အဲ့ဒါရှုခံကို ရှုပြီးတော့ပယ်လိုက်တာဒါနံပါတ်1နံပါတ်3ရှုတယ်ဝေဒနာကိုတက်ရိုက်ရှုတယ်မလွန်မြောင်းနိုင်ဘူးဘယ်လိုမှမလွန်မြောင်းနိုင်တဲ့အခါကျတော့ဝေဒနာလေးကိုပြောင်းလဲပြီးတော့မိမိအရှုခံလေးနဲ့ပြောင်းလဲပြားပြီးတော့ပြန်ပြီးရှုတယ်ဝေဒနာကမလွန်မြောက်ဘူးတိုးလို့တိုးလို့သာဖြစ်လာတယ်ဆိုရင် ဘယ်လိုမှသိခံလို့မရနိုင်တော့ဘူးဆိုတဲ့အခါကျတော့မှလျှော်ပေးတဲ့အနေအချင်းဣရိယာပုလေးနဲ့ပြောင်းပါအဲ့လိုပြောင်းတဲ့အခါမှာလည်းပဲအမှတ်တက်မဲ့မပြောင်းဘဲနဲ့ရှုမှတ်မှုလေးနဲ့ပြောင်းပါပြောင်းခြင်းတည်းပြောင်းခြင်းတည်းစိတ်ကိုရှုတာဘာကိုရှုတာလဲပြောင်းခြင်းစိတ်ကလေးဖြစ်နေတာကိုစိတ်ကလေးကိုပြောင်းခြင်းတည်းပြောင်းခြင်းတည်းရှုနေတာ အဲ့လိုရှုနေရင်မှခြေတော်ကလေးတစ်ဖြည်းဖြည်းရွှေ့ရကံမှာရွှေ့တယ်ရွှေ့တယ်ရွှေ့တယ်မရင်မတယ်မတယ်ပြောင်းရင်ပြောင်းတယ်ပြောင်းတယ်ရှုပါအဲ့ဒီရှုမှတ်မှုလေးနဲ့ပြောင်းလိုက်တော့အမှတ်တတိမလွတ်ဘူးတတိမလွတ်တဲ့အတွက်ကြောင့်မို့တမာရီရော ပြက်သေးရဲ့လားမပြက်တော့ဘူးအဲ့ဒီပြောင်းရွှေ့ပြီးတာနဲ့ပဲပင်နိုင်ကမ္မထံကိုယ့်ရဲ့ ရှုမှတ်ရာကမ္မထံအာယုံဖြစ်တဲ့ဖောင်းမှုပေမှုအာယုံလေးပဲဖြစ်စေဝင်လေထွက်လေအာယုံလေးပဲဖြစ်စေပြန်ရှုအဲ့ဒီလိုဝေဒနာကိုယောဂီပုဂ္ဂိုလ်ဟာသိခံပြီးတော့လွန်မြောက်သည့်ထိအောင်ရှုရတယ်ဝေဒနာကိုရှုတဲ့အခါကလည်းမှဘုန်းကြီးစောစောကပြောတဲ့အတိုင်းကြောက်အောင်မရှုနဲ့ဘယ်လိုရှုမလဲသိအောင်ရှုခုဝေဒနာမရှိတော့ဘူးပျောက်သွားပြီဆိုရင်လေပျောက်သွားမှသိလိုက်တာအဲ့ဒီသိလိုက်တာဉာဏ်ပဲ အဲ့ဒီလိုပဲသိအောင်ရှုရတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဝေဒနာကိုရှုတဲ့အခါမှာအဲ့ဒီလိုဝေဒနာရဲ့သဘောလေးကိုတည်တည်ချာချာလေးသိအောင်သိခံပြီးတော့တက်ခံတက်ခံရှုဒီလိုမဟုတ်ဘဲနဲ့ဝေဒနာလေးပေါ်လာတယ်သိမခံနိုင်ဘူးသိမခံနိုင်တဲ့ဝေဒနာကိုပြောင်းလိုက်ပြီးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဝေဒနာကိုဣရိယာပုနဲ့꿰နေတယ်ဖုံးလန်းနေတယ်ဆိုတာဒါပဲအဲ့လိုဣရိယာပုကပြောင်းလိုက်တော့ဝေဒနာရဲ့သဘော တိုးအဆိုးအပေါ်အပြောက်တွေတိသေးရဲ့လားဘာမှမသိတော့ဘာညာမှမပေါ်တော့တိခံပြီးရှုသွားတဲ့ပုဂ္ဂိုလ်ကပေါ်တယ်တိခံပြီးရှုသွားတဲ့ပုဂ္ဂိုလ်ကပေါ်တယ်ဒါကြောင့်မို့ဝေဒနာရှုတဲ့အခါမှာဖြစ်ပေါ်လာတဲ့အခါမှာမပြောင်းရဘူးဆိုတာမရှိဘူးပြောင်းရတယ်တိမခံနိုင်တဲ့က ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်သို့တော့ခဏခဏပြောင်းနေမယ်ခဏခဏပြင်နေမယ်ခဏခဏရွှေ့နေမယ်ဆိုရင် တမာရီ ဖြစ်ပါဦးမလားတမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာရောဖြစ်ပါမလားဝိပဿနာဉာဏ်မှမပြည့်စုံတဲ့ပုဂ္ဂိုလ်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဝေဒနာတစ်ခုထင်ရှားဖြစ်ပေါ်လာပြီဆိုရင်ခန္ဓာကိုယ်အောက်ပိုင်းကဖြစ်စေအလယ်ပိုင်းကဖြစ်စေအထက်ပိုင်းကဖြစ်စေဖြစ်ပေါ်လာလို့ရှိရင်ဝေဒနာကိုရှုတဲ့အခါမှာသိခံမှုလေးနဲ့ရှုပါ။ဘာနဲ့ရှုရမှာလဲ။ အေးသိခံပြီးတော့ပဲရှုပါဒီလိုသိမခံနိုင်ရင်နောက်ဆုံးပြောင်းလို့ရတယ်ဆိုတာပါတယ်အဲပြောင်းတဲ့အခါမှာဒီတိုင်းအမှတ်တမဲ့မပြောင်းမဲနဲ့ဘာနဲ့ပြောင်းမဲအေးရှုမှတ်မှုလေးနဲ့ပြောင်းသွားမယ်အဲ့ဒီရှုမှတ်မှုလေးနဲ့ပြောင်းမှုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတမာရီမပြတ်ဘူးတမာရီမပြတ်တဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်နေလည်းပဲဆက်ပြီးတော့ဖြစ်သွားနိုင်တယ် နောက်ဝေဒနာနဲ့ဆက်ပြီးတော့ဝေဒနာကိုဘုန်းကြီးတို့ဒီမှာ၉မျိုးပြထားတာရှိပါတယ်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပေက္ခဝေဒနာရဲ့ဆိုပြီးအကျဉ်းအားဖြင့်၃ပါးအကျဉ်းအားဖြင့်ဘယ်နှပါးလဲဟေးအကျဉ်းအားဖြင့်၃ပါးရှိတယ်အကျယ်ပြောရလို့ရှိရင်၉ပါးရှိတယ်အဲ့ဒီမှာ၉ပါးဟာဘာတွေလဲဆိုတော့တာမိတဒုက္ခဝေဒနာတာမိတဒုက္ခဝေဒနာတဲ့ တာမိတာဥပေက္ခဝေဒနာလို့၃မျိုးနောက်တစ်ခါနိဒာမိတာဒုက္ခဝေဒနာနိဒာမိတာဒုက္ခဝေဒနာနိဒာမိတာဥပေက္ခဝေဒနာလို့၃မျိုး ပေါင်းလိုက်ရင်ဝေဒနာ၉မျိုးအဲ့တော့ဝေဒနာ၉မျိုးမှာဒုက္ခဝေဒနာဆိုတာကဘုန်းကြီးတို့ယောဂီများဒုက္ခဝေဒနာဆိုတာကအာယုံ ကောင်းတွေနဲ့တွေ့တွေ့ပြီးတော့ ကိုယ်ရဲ့စိတ်ထဲမှာကောင်းနေတာချမ်းသာနေတာကိုဒုက္ခဝေဒနာကိုယ်ထဲမှာရှုမှတ်နေရင်လည်းကောင်းနေတာချမ်းသာနေတာဘာဝေဒနာလဲခုစပြီးတော့အထုစမှာဒီဒုက္ခဝေဒနာထင်ရှားပါမလားမထင်ရှားပါဘူးစံအထုစပုဂ္ဂိုလ်ကဒုက္ခဝေဒနာပဲထင်ရှားတယ်နောက်ပြီးတော့ဒုက္ခဝေဒနာဆိုတာကအာယုံဇိုးတွေနဲ့တွေ့တာ အဲ့ဒီအာယုံစိုးတွေနဲ့တွေ့တွေ့ပြီးတော့ကိုယ်ရဲ့စိတ်ထဲမှာအနေစိုးအခံခဲပြီးတော့သွားနေတာကိုဒုက္ခဝေဒနာလို့ခေါ်တယ်။ဥပိ္ပခဝေဒနာဆိုတာကတော့မကောင်းမဆိုးအလယ်လတ်နေတာယုံ ဖြစ်နေတာကို ဥပိ္ပခဝေဒနာလို့ဒီလိုခေါ်တယ်။နောက်တာမိတဒုက္ခဝေဒနာကိုယ်လိုရှိတဲ့ပစ္စည်းဝတ္ထုတွေနဲ့ပြည့်စုံနေလို့ရှိရင် ပြည့်စုံနေတဲ့အတွက်ကြောင့်ဝမ်းသာတာဒါကိုတာမိတာဒုက္ခဝေဒနာလို့ခေါ်တယ်အလိုရှိတဲ့ပစ္စည်းဝတ္ထုတွေမိမိမပြည့်စုံတဲ့အခါမှာဆင်းရဲတာဒါကိုတာမိတာဒုက္ခဝေဒနာအလယ်လတ်ခံစားမှုကိုတော့တာမိတာဥပေက္ခဝေဒနာနောက်တစ်ခါနိရာမိတာဒုက္ခဝေဒနာဒါကြတော့တရားနဲ့ဆက်ဆိုင်တယ် နိဒာမိတ္တဒုက္ခဝေဒနာဆိုတော့ကိုယ်အလိုရှိတဲ့တရားလေးတွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အလိုရှိတဲ့တရားလေးနဲ့ပြည့်စုံနေပြီဆိုရင်စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာတယ်ဒါနိဒာမိတ္တဒုက္ခဝေဒနာကိုဘုန်းကြီးတို့ယောဂီများတကယ်စိတ်တည်ကြည်မှုတမာရိယလို့ဥရိယဘယဉာဏ်ဆိုတဲ့ဖြစ်မှုပြမှုဉာဏ်လေးလောက်ရောက်နေတယ်အဲ့လိုရောက်နေတဲ့ပုဂ္ဂိုလ်ဟာစိတ်ပြန့်လွင့်မှုတွေရောရှိသေးရဲ့လား မရှိတော့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲပြီးတော့ဟိုကမတ်စရာအာယုံလေးကလည်းပေါ်လာလိုက်ပြောက်သွားလိုက်မတ်သိစိတ်လေးကလည်းတီလိုက်ပြက်သွားလိုက်အဲ့ဒီအာယုံမတ်စိတ်မြဲပြီးတော့ကိုယ့်ရဲ့ထိုင်ထားတဲ့ဣရိယာပုဂ္ဂိုလ်ကလည်းခန္ဓာကိုယ်ကအောက်ကိုကျနေထိနေတယ်လို့မထင်ဘူးအပေါ်ကိုကြွားပြီးတက်နေတဲ့သဘောပီတိရဲ့သဘောဘာရဲ့သဘောလဲ အဲဒီမှာမှတ်စိတ်အာယုံမှတ်စိတ်တွေမြဲပြီးကောင်းနေတဲ့အခါကျတော့ပီတိရဲ့သဘောတွေကိုခန္ဓာကိုယ်ကကြွားပြီးပေါ်ဖို့တက်နေအောက်ပိုင်းကလည်းဝေဒနာဆိုတာမထင်ရှားတော့အဲ့ဒီမှာတမာတိတွေအားကောင်းနေတဲ့အခါစိတ်တွေကတခြားစိတ်ကြားစိတ်တွေဘာစိတ်မှမဝင်တော့ဘဲနဲ့မှတ်စိတ်ကလေးကြီးတဲ့အမြဲစင်ကြယ်နေတဲ့အတွက်ကြောင့်စိတ်တွေကကြည်လင်နေတယ်စိတ်တွေကြည်လင်နေတဲ့အခါကျတော့ခန္ဓာကိုယ်ရဲ့လက်ပတ်တဲ့သွေးတွေကလည်းစင်ကြယ်ပြီးကြည်လင်နေ အဲ့ဒီမှာခန္ဓာကိုယ်ရဲ့ပတ်ဝန်းကျင်တစ်ခုလုံးဟာလင်းအလင်းရောင်ထဲမှာကိုယ်ထိုင်နေရတယ်လို့ပဲအဲ့ဒီလိုဆိုတော့ကိုယ်တရားတွေတွေ့နေပြီငါတရားတွေတွေ့ပြီးချမ်းသာနေပြီဒါနိဗ္ဗာန်ပဲလို့စိတ်ကထင်ပြီးတော့ကျင့်납ပြီးတော့ဝမ်းသာစိတ်တွေမဖြစ်ဘူးလားအဲ့ဒါနိရမိတာဒုက္ခဝေဒနာခေါ်တယ်ကိုတွေ့ကျင်တာလေးကို ရကျင်တဲ့တရားလေးငါတော့ရနေပြီတရားလေးတွေးနေပြီတကယ်ချမ်းသာနေလိုက်တာဆိုပြီးတော့ကိုယ့်ကိုယ်ကိုဝမ်းသာနေတာနိရာမိတာဒုက္ခဝေဒနာဘာဝေဒနာတွေလဲကိုလိုချင်တဲ့တရားမရတဲ့အတွက်ကြောင့်မို့စိတ်တည်ဆင်းရတာအခုတရားတွေအထုတ်ကြတယ်တချို့ပုဂ္ဂိုလ်တွေချစ်တူမဟုတ်ဘူးရက်ရှိတွေမြန်မာနိုင်ငံလာပြီးအထုတ်ကြတယ် ကယ်ကြိုးစားအထုတ်မယ်ဆိုပြီးတော့မြန်မာနိုင်ငံကိုလာခဲ့တာပဲဒါပေမဲ့စိတ်တွေကဒီမှာပဲကိုလုံနေကြကိုနေနေကြနေရပဲစိတ်တွေကပြန်လွင့်ပြီးတော့အထုတ်လို့ကမရကိုအလုတ်ကင်နေနဲ့ကိုအပေါင်းအသင်းနေနဲ့ကိုမိသားစုစီပဲစိတ်တွေကပြန်သွားနေတော့ဇောင်းပေးပြီးတော့ရစ်ရှည်အထုတ်မယ်လို့စီကူးပြီးလာပေမဲ့အထုတ်လို့မရစိတ်တွေကပြန်ဝေဒနာတွေကတက်အဲ့ဒီမှာကိုလည်းဆင်းရဲစိတ်လည်းဆင်းရဲပင်ပန်းတော့ ကိုလိုခြင်းတဲ့တရားတွေမရမတွေ့တဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာမလားဆင်းရဲမလားဘုန်းကြီးတို့မြတ်စွာဘုရားသာသနာတော်မှာထင်ရှားခဲ့တဲ့မဟာတိဝဆိုတဲ့မထေရကြီးတစ်ပါးရှိတယ်။အဲဒီမဟာတိဝဆိုတဲ့မထေရကြီးဟာသူ့ရဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့အဲဒီမှာတတိတရားတွေရအောင်တတိပေးသွားတဲ့အတွက်ငါလည်းပဲ အထုမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာတောထွက်ပြီးတော့တရားအထုတာဇာပေပုချနေရာကနေပြီးတော့တောထွက်ပြီးတရားအထုတာအဲ့ဒီတရားအထုတဲ့အခါမှာငါတပည့်တွေတောင်မှတရားတွေမြန်မြန်ပေါက်မြောက်သွားရင်ငါဆိုရင် တခဏလေးနဲ့ရမယ်ပေါ့ညှို့လင်းချက်ကကိုကိုကိုအထင်သေးတာလားအထင်ကြီးနေတာလားအထင်ကြီးနေတာတချို့ဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂိုလ်တွေကိုကိုကိုသိထင်ကြီးတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်

အရိယာဖြစ်နေယဟန္တာဖြစ်နေငါပြုနိုင်လိမ့်မယ်လို့ကိုကိုကိုယုံကြည်ပြီးအားထုတ်တာဝါကျွတ်သွားတယ်ဘာမှဖြစ်သေးဘူးဟာနောက်တော့ဝါဆက်ကြိုးစားမယ်ဝါကျွတ်သွားတယ်ဘာမှဖြစ်ဘူးနောက်ကြတော့သူ့စိတ်ထဲမှာငါအားထုတ်နေတာသိပြီးတော့ပို့ရလို့လားငါအားထုတ်နေတာတကယ်ကိုပြင်းပြထန်ထန်အားမထုတ်လို့ပဲဆိုပြီးတော့တကယ်ကိုပြင်းပြထန်ထန်တရားကိုကြိုးစားအားထုတ်တယ် ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်ဆိုရင်လည်းပဲဖဏမပါဘူးဖဏချွတ်ထားပြီးဈဉ္ညာလျှောက်ပြီးရှုမှတ်ဆုံးခံသွားတယ်ဖဏမပါဘူးဒီလိုပဲကြွအဲ့ဒီမှာခြေထောက်တွေဆိုတာအတ္တမာတွေတက်နေဒီမထေကြီးရဲ့ဟောခြေထောက်တွေမှာအတ္တမာတွေတက်ပြီးတော့နေပြီအဲ့ဒီလိုအတ္တမာတွေတက်လောက်အောင်ကိုပဲပြင်းပြင်းထန်ထန်ကြိုးစားတယ်ဒီခြေမျက်စိတွေဆိုတာဘုန်းကြီးတို့ယောဂီများအတ္တမာတွေတက်နေပြီတရားထိုင်ပြီးရှုမှတ်တယ်ဈဉ္ညာလျှောက်ပြီးရှုမှတ်လို့ခြေထောက်တွေအတ္တမာတက်နေအဲ့လိုပြင်းပြင်းထန်ထန်ကြိုးစား ငါဒီတုံဝါသတင်းဝါလာကျွတ်လို့ရှိရင်တော့ငါဖြင့်တုဒ္ဓဘဝရဏစင်ကြယ်တဲ့ဘဝရဏကြီးပြုရလိမ့်မယ်လို့ကိုကိုယုံကြည်လိုက်ပြီးတော့အာထုတ်သတင်းဝါလာကျွတ်တရားမရသတင်းဝါလာကျွတ်တရားကမရအဲ့လိုမရတဲ့အခါကလည်းကြတော့စိတ်တက်တည်ချနောက်ဆုံးဒီမှာတရားတွေအာထုတ်တာတောင်းအာထုတ်တဲ့ဝါ30တောင်ရနေပြီသူတရားရသလားမရသေးဘူးလားလောဘတွေကြီးနေတာ သူကိုယ်သူအထင်ကြီးတာတွေရောလောဘကြီးတာတွေရောပါနေတယ်အဲ့ဒါနဲ့သူ့မှာစိတ်ဓာတ်တွေကြာပြီးတော့တခါလေနောက်ဆုံးတရင်ဝါလာကျွတ်လို့ပဝရဏပြုလေကသုဒ္ဓပဝရဏမပြုနိုင်တဲ့အတွက်ကြောင့်ငါတရားမှရပါတော့မနာဆိုပြီးတော့ဝမ်းနဲ့ပူဆွေးမှုတွေဖြစ်တာရဲ့ရည်ကြဒါကုလိုခြင်းနဲ့တရားရလို့လားမရလို့လားအဲ့ဒါဏိဒာမိတာဒုက္ခဝေဒနာဘာဝေဒနာလဲလဲ အေးနိဒာမိတာဒုက္ခဝေဒနာတဲ့လူချင်းတဲ့တရားမရတဲ့ကဒီမဟာသီဝမထေရကြီးကိုယ်တိုင်တခါတည်းမျက်ရည်ချပြီးဝမ်းနေတာအဲ့ဒီမှာအနန္တမှာရှိတယ်နတ်ကအဲ့ဒီမှာမထေရကြီးငိုတဲ့အခါမှာသူကလည်းဘေးကနေငိုတာဘေးကနေငိုတော့တာအဲ့ဒီမှာငိုတန်ကြတော့မထေရကြီးကဟဲ့ဘသူလဲမေးတာအဲတပည့်တော်တစ်ပင်ဆောင်ဆိုလဲတစ်ပင်ဆောင်နတ်ပါဖရာပေါ့ចောင်းဆောင်ဆိုလဲចောင်းဆောင်နတ်ပါဖရာပေါ့ ဘာလို့ငိုတာလဲအရှင်ဘုရားလို့ငိုလို့မြန်တရားရမလားလို့တပည့်တော်လည်းငိုတာပါဘုရားအရှင်ဘုရားငိုလို့တရားရမလားလို့တပည့်တော်လည်းငိုတာပါဘုရားဟိုကတယောလိုက်တာနတ်ကအဲ့ဒီခံမှာမထေရကြီးကရှက်လိုက်တာနတ်ကတောင်ငါ့ကိုပြောင်းလောင်းတယောကုန်မှာပေါ်လာဆိုပြီးအဲ့ဒီမှာရှက်ပြီးတော့ အဲ့ဒီမှာတရားတွေကိုအစစ်မပြတ်ရှေ့အမှတ်နောက်အမှတ်ရှေ့တတိနောက်တတိရှေ့တမာရီနောက်တမာရီဆက်ဆက်အောင်ရှုမှတ်တော်တာပဲထိုင်လေရှုမှတ်ရလေရှုမှတ်သွားလေရှုမှတ်လျောင်းလေရှုမှတ်သင်္ကန်းယုံတာရမ်းတာလေရှုမှတ်ဆုံးစားတဲ့နေရာမှာလေရှုမှတ်အဲ့ဒီမှာတတိကပ်ပြီးမပြတ်ရှုမှတ်အားထုတ်လိုက်တာအဲ့ဒီလိုတတိကပ်ပြီးမပြတ်ရှုမှတ်အားထုတ်တဲ့အခါကဏ္ဍကြတော့မှတတိအားတမာရီအားတွေထက်တန်ပြည့်စုံပြီးတော့မှနောက်ဆုံးဝိပဿနာဉာဏ်ဤဆင့်ဆင့်ဖြစ်လာတယ် ဘုန်းကြီးတို့ယောဂီများတရားရှုမှတ်တဲ့ခါကာလမှာတမာတိမဖြစ်ဘဲနဲ့ဝိပဿနာဉာဏ်ဘယ်တော့မှမဖြစ်ဘူးနော်မြတ်စွာဘုရားကတမာတိန်ဘိက္ခဝေပါဝိထာမြတ်စွာဘုရားဟောတာခြေသားတို့တမာတိဖြစ်အောင်အားထုတ်ကြဘာဖြစ်အောင်အားထုတ်ခိုင်းတာလဲပထမတမာတိဖြစ်အောင်ကြိုးစားခိုင်းတာတမာတိဖြစ်အောင်ကြိုးစားခိုင်းပြီးတော့မှ နောက်တမာဟိတောယထာဘူတံပဇာနာတိတဲ့ တမဟိတောယထာဘူတံပဇာနာတိချက်သားတို့တမာတိရပြီဆိုရင်ယထာဘူတဉာဏ်ရလိမ့်မယ်။ဘာဉာဏ်ရလိမ့်မယ်။ယထာဘူတဉာဏ်ဆိုတာအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လား။ဒီရုပ်ကိုရုပ်တိုင်းသိတဲ့ဉာဏ်နာမ်ကိုနာမ်တိုင်းသိတဲ့ဉာဏ်အကြောင်းကိုအကြောင်းအကျိုးကိုအကျိုးတိုင်းသိတဲ့ဉာဏ်အဖြစ်ကိုအဖြစ်အပြစ်ကိုအပြစ်သိတဲ့ဉာဏ်မမြဲတာကိုမမြဲတဲ့အတိုင်းသိတဲ့ဉာဏ်ဆင်းရဲတာကိုဆင်းရဲတဲ့အတိုင်းသိတဲ့ဉာဏ် အစိုးမရတာကိုအစိုးမရတဲ့အတိုင်းသိတဲ့ဉာဏ်အဲ့ဒီလိုသိတဲ့ဉာဏ်ကိုယထာဘူတဉာဏ်လို့ခေါ်တယ်။ဘာဉာဏ်ခေါ်တယ်။အေးတမာရီမဖြစ်ဘဲနဲ့ဒီယထာဘူတဉာဏ်ရောရပါမလား။တမာရီဖြစ်ဖို့အတွက်လည်းပဲနောက်ကနံပါတ်1အရေးကြီးဆုံးကသီလ။အရေးကြီးဆုံးကဘာလဲ။သီလမပြည့်စုံတဲ့ပုဂ္ဂိုလ်တမာရီရောဖြစ်ပါမလား။တမာရီမဖြစ်တဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလား ဒီဝိပဿနာဉာဏ်မှမဖြစ်နိုင်တဲ့မပြည့်စုံတဲ့ပုဂ္ဂိုလ်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရောရပါမလားတတိတော့အရေးကြီးဆုံးဟာနံပါတ်1အခြေခံဟာဘာလဲဆိုရင်သီလပဲဟုတ်တယ်မဟုတ်လားအဲ့ဒီမှာသီလကိုစင်ကြယ်အောင်ဆောင်တည်ပြီးစင်ကြယ်တဲ့သီလအခြေခံပြီးတော့တမာရီပညာအကျင့်ကိုကျင့်အဲ့ဒီပုဂ္ဂိုလ်စိတ်တည်ကြည်မှုတမာရီရမယ်အဲ့ဒီစိတ်တည်ကြည်မှုတမာရီဖြစ်ပြီဆိုရင်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းမမြဲတာကိုမမြဲတဲ့အတိုင်းသိတဲ့ဝိပဿနာဉာဏ်နဲ့မပေါ်နိုင်ဘူးလား ဘာကိုပဲရှုရှုကာယ ानु ပတ္တနာပဲရှုရှုဝေဒနာ ानु ပတ္တနာပဲရှုရှုခံစားမှုဝေဒနာလေးရှုလေဒီတိုင်းပဲပေါ်လာတာအေးစိတ်တ ानु ပတ္တနာစိတ်ကလေးဖြစ်တိုင်းရှုရင်လေဒီမှာအချင်းချုပ်လေးပြောသွားမယ်စိတ်တ ानु ပတ္တနာဒီဝေဒနာလေးတွေရှုတဲ့အခါကျတော့ဘုန်းကြီးတို့ယောဂီများတကယ်လို့မိမိကရှုတယ်ရှုလို့ဝေဒနာတွေမလွန်မြောက်နိုင်တဲ့အခါကျတော့စိတ်ကပြောင်းကျင်တဲ့စိတ်မဖြစ်ဘူးလားပြင်ကျင်တဲ့စိတ်ရောမဖြစ်ဘူးလား ကဲတရားထီထိုင်တဲ့ဣရိယာပုကနေထခြင်းနဲ့စိတ်တွေရောမဖြစ်ဘူးလားအဲ့ဒီလိုထခြင်းတာပြင်းခြင်းတာပြောင်းခြင်းတယ်ဆိုတာဘာကဖြစ်တာလဲအဲ့ဒီစိတ်ကဖြစ်တာကိုဒီစိတ်ကလေးကိုပြန်ပြီးတော့ပြောင်းခြင်းရင်ပြောင်းခြင်းတယ်ပြင်းခြင်းရင်ပြင်းခြင်းတယ်ထခြင်းရင်ထခြင်းတယ်လို့ရှုတာစိတ်တ ानु ပတနာဘာ ानु ပတနာလဲစိတ်တ ानु ပတနာစိတ်ကလေးဖြစ်တိုင်းရှုတာခုတရားရှုရင်ကနေတခါတရားမှာအတွေးစိတ်တွေမဝင်ဘူးလား အဲ့ဒီအတွေးစိတ်တွေကိုလည်းတွေးတယ်တွေးတယ်လို့ရှုอ่ะတခါတရံမှာအတွေးရရင်ကြောမှာမျောပြီးတော့ပါသွားတာထိုင်တာထိုင်နေတယ်တထိုင်မှာမိနစ်59မိနစ်လောက်ကအတွေးအာရုံနဲ့ပါသွားဘယ်လောက်ပါသွားတာလဲဘယ်လောက်ကြံတော့တာလဲအဲ့ဒါဥချတဲ့အချိန်လေးခြံလိုက်တယ်ဥချပြီးမျက်စိမှိတ်လိုက်တာနဲ့ပါသွားတာလေ ရှုချိန်ကိုမရလိုက်ဘူးစိတ်ကပြင်းလွန့်ထွက်သွားလိုက်တယ်အဲ့ဒီတွေကနေပြီးတော့အချိန်ကတခါလဲနောက်ကကြီးစီလေးနှက်လိုက်မှတတိပြန်ဝင်လာတယ်။အော်အဲ့ဒီကြမှာငါတရားအထုတ်နေတာပါလား။အဲ့မှာသူများဥချနေတဲ့အချိန်ကိုဖောင်းနာပိန်နာလေးတစ်ချက်တစ်ချက်မှတ်လိုက်တယ်ဝင်လေထွက်လေလေးတစ်ချက်တစ်ချက်မှတ်လိုက်ဒီလောက်နဲ့ပြီးသွားတယ်။ဒါကြောင့်မို့ဒီစိတ်ကလေးတွေထွက်နေရင်ထွက်စိတ်ကလေးတွေတခါတရံကြတော့လေစိတ်ကကောင်းစိတ်ကလေးတွေကုသိုလ်စိတ်ကလေးတွေမဝင်ဘူးလား။ ဩငါဘယ်နှစ်ရက်တောင်ရသွားပြီနှစ်ရက်တောင်ရသွားပြီသုံးရက်တောင်ရှိသွားပြီငါကြိုးစားအောင်ပါပဲအဲ့ဒီလိုကြိုးစားအားထုတ်မယ်ဆိုတဲ့ဖြစ်ပေါ်လာတာလည်းပဲစိတ်ကဖြစ်တာဘာလားဖြစ်တာလဲစိတ်ကဖြစ်တာဝေဒနာတွေတက်လိုက်တာမဖြစ်ပါဘူးငါတော့ဟိုနန်းသွားပြီးထိုင်ပြီးမိလိုက်အောင်ပါပဲနားယူလိုက်အောင်ပါပဲဒါဘာလားဖြစ်တာလဲစိတ်ကဖြစ်နေတာလေအဲ့ဒီမှာဒီစိတ်ကလေးကိုပဲဖြစ်တိုင်းဖြစ်တိုင်းပြန်ပြန်ပြီးဒီစိတ်ကလေးကိုဖြစ်တဲ့စိတ်ကလေးကိုရှုနေတာကိုဘာနုပဒနာခေါ်တယ် ဒီတခါတရံကြတော့တရားရှုမှတ်ရင်းနဲ့ပဲပေးခြင်းကမ်းခြင်းနဲ့စိတ်တွေကျွေးခြင်းမွေးခြင်းနဲ့စိတ်တွေလူခြင်းတန်းခြင်းနဲ့စိတ်တွေကောင်းစိတ်တွေမပေါ်ဘူးလားအဲ့လိုကောင်းစိတ်လေးပေါ်လို့ရှိရင်လေဒီကောင်းစိတ်လေးကိုပေးခြင်းရင်ပေးခြင်းတာကျွေးခြင်းရင်ကျွေးခြင်းတာလူခြင်းရင်လူခြင်းတာအဲ့ဒီစိတ်ကလေးကိုရှုရင်လည်းပဲဘာနုပဒနာလဲအဲ့လိုစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုနေတာစိတ်တဏှုပဒနာကောင်းတဲ့အာယုံပဲဖြစ်ဖြစ်ဆိုးတဲ့အာယုံပဲဖြစ်ဖြစ်ဒီမှာကျမ်းဂန်များမှာတော့ တရာကံဝါစိတ်တံတရာကံစိတ်တံဒီပဇာနာတိဝိတရာကံဝါစိတ်တံဝိတရာကံစိတ်တံဒီပဇာနာတိတရောတံဝါစိတ်တံတရောတံစိတ်တံဒီပဇာနာတိဝိတရောတံဝါစိတ်တံဝိတရောတံစိတ်တံဒီပဇာနာတိတမောဟံဝါစိတ်တံတမောဟံစိတ်တံဒီပဇာနာတိဝိတမောဟံဝါစိတ်တံဝိတမောဟံစိတ်တံဒီပဇာနာတိရာဂစိတ်နဲ့တကွာဖြစ်နေရင်အဲ့ဒီမကောင်းစိတ်တွေဖြစ်ရင်လေဒီမကောင်းစိတ်ကိုရှုလိုက်တဲ့ ဓမ္မမဟုတ်ဘူးစိတ်လေးကဘေးပြန်ကစိတ်လည်းမဖြစ်ဘူးဆိုရင်သူ့ရဲ့ပဂရိပင်ကိုစိတ်လေးတိုင်းဆိုရင်လေအဲ့ဒီပင်ကိုစိတ်လေးတိုင်းဖြစ်တဲ့အတိုင်းလေးရှုနေရမယ်တဲ့ဒေါသစိတ်ဖြစ်ရင်လည်းဒီတိုင်းပဲမောဟစိတ်ဖြစ်ရင်လည်းဒီတိုင်းပဲသူ့ရဲ့ပဂရိစိတ်လေးကဘာမှရာဂဒေါသမောဟတွေနဲ့မညစ်တွေ့ဘူးဆိုရင်လည်းဒီပင်ကိုစိတ်လေးတိုင်းပဲသူ့ရဲ့ဖြစ်တိုင်းဖြစ်တိုင်းလေးရှုသွားတဲ့ဒါစိတ်တ ानु ပတနာပဲနောက်ပြီးတော့နံပါတ်3ကနံပါတ်4ကပါလေဓမ္မ ानु ပတနာ ဓမ္မ ानु ပဒနာဆိုတာကဓမ္မဆိုတာသဘောဓမ္မဆိုတာဘာလဲသဘောသဘောလေးတွေကိုလိုက်ရှုတာသဘောအာယုံလေးတွေကိုတမာရီထူထောင်လို့မရသေးတဲ့ပုဂ္ဂိုလ်ဟာဒီသဘောအာယုံလေးတွေရှုလို့ရပါမလားမရနိုင်ဘူးနော်တကယ်ထင်ရှားတဲ့ရုပ်ခန္ဓာကိုယ်ကြီးကပေါ်နေတဲ့ဒီမှာထင်ရှားတဲ့အာယုံတောင်မှရှုလို့မရသေးဘူးဆိုရင်သဘောလေးရှုဖို့ဆိုတာပိုပြီးဝေးတာပေါ့ အဲ့ဒီကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဆိုတဲ့ရှေ့ပိုင်းကရှုလို့ထင်ရှားတဲ့အာယုန်တွေကိုရှုနိုင်လာပြီအထူးအဖြင့်တော့ကာယ ानु ပဒနာနဲ့ဝေဒနာ ानु ပဒနာပေါ့အဲ့ဒီကာယ ानु ပဒနာနဲ့ဝေဒနာ ानु ပဒနာအင်မတန်ထင်ရှားတယ်အဲ့ဒီထင်ရှားတဲ့အာယုန်ကိုရှုလို့စိတ်တည်ကြည်မှုတမာရီလေးတွေရလာပြီဆိုရင်ရှုတိုင်းရှုတိုင်းဟာကိုယ်အမူအရာဖောင်းတာလေးရှုလိုက်ရင်လည်းပဲတင်းသဘောလေးမတွေ့ရဘူးလားပိန်တယ်လို့ရှုလိုက်ရင်လည်းပဲရောသဘောလေးမတွေ့ရဘူးလား အဲ့ဒီလိုသဘောလေးကိုရှုနေတာကိုဓမ္မ ानु ပတနာအဲ့ဒီသဘောအာယုံလေးကိုရှုတာသို့မဟုတ်အတန်လေးကြားလာတယ်ဆိုရင်ကြားတဲ့အာယုံလေးကိုကြားတယ်ကြားတယ်ရှုတာဒါဓမ္မ ानु ပတနာအတန်လေးတွေကံပြဆုတ်ပြလို့ရပါမလားမရဘူးအနံလေးတွေပေါ်လာတယ်ဆိုရင်ကောင်းတဲ့အနံလေးဆိုးတဲ့အနံလေးတွေဒီအနံလေးနံလာရင်နံတယ်မွေးလာရင်မွေးတယ်ဒါလေးတွေကံပြဆုတ်ပြလို့မရနိုင်တဲ့အလေးတွေဒါသဘောလေးတွေပဲအဲ့ဒီသဘောလေးတွေကိုရှုနေတာက ဓမ္မ ानु ပဒနာဘုန်းကြီးတို့ဒီတတိပဋ္ဌာန်၄ပါးမှာအချို့ဟာဓမ္မ ानु ပဒနာပဲအချို့ဟာဘာပါလိမ့်မလဲအေးဒီဓမ္မ ानु ပဒနာသဘောဆိုင်အောင်ဘုန်းကြီးတို့ယောဂီများကြိုးစားဖို့ပဲလိုတယ်ပထမပိုင်းမှာဒီကာယ ानु ပဒနာကိုဟောတယ်ဆိုတာကအထင်ရှားဆုံးအလွယ်ကူဆုံးကစပြီးရှုဖို့မြတ်စွာဘုရားရှိကဟောတာကကာယ ानु ပဒနာအဲ့ဒီတိုင်ရှုလို့ဒီစိတ်တည်ခြင်းမှုတမာတိလေးတွေရပြီဆိုရင် ရှုတဲ့အခါမှာသဘောလေးတွေတဲ့ထင်ရှားလာသဘောလေးတွေထင်ရှားလာပြီဆိုအမြင်နာမှတက်ပြီးရှုဖို့လိုသေးရလားဘာမှအမြင်တက်เสียမလို့ဘူးတိယုံတိယုံလေးပဲသွားယုံမယ်တင်းတာလေးလည်းတိသွားယုံမယ်ရောတာလေးလည်းတိသွားယုံမယ်ပူတာအေးတာလေးလည်းတိသွားယုံမယ်တောင်းတာတင်းတာလေးလည်းတိသွားယုံမယ်လှုပ်တာရွေ့တာလေးလည်းတိသွားယုံမယ်အတန်လေးကြားလိုက်လည်းတိသွားယုံမယ်ဝေဒနာလေးတွေလည်းတိသွားယုံမယ်တိလိုက်တာနဲ့ तू ကမြဲတာလားမမြဲတာလား မမြဲသဘောလေးတွေအကုန်လုံးလိုက်လိုက်ပြီးလိုက်လိုက်သိသွားတာအဲ့လိုသိသိသွားပြီဆိုရင်ဓမ္မနုပဒနာသဘောဆိုင်နေပြီအဲ့လိုသဘောဆိုင်နေပြီဆိုတဲ့ကူကဟိုဘက်ကနတ္တနုပဒနာညာနေအာကောင်ပြည့်စုံပြီးတော့ရှုစရာအာယုရှုစိတ်လေးရောတခါနဲ့ပြတ်ဆဲပြီးတော့အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်ဒီတတိပဋ္ဌာန်တရား၄ပါးကိုရှုသွားခြင်းအပြင်အရိယာမဉ္ဇဉ်ကိုလည်းရနိုင်တယ်နိဗ္ဗာန်ကိုရောမျက်မှောက်မပြုတ်နိုင်ဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်သွားလို့ရှိရင်ဘုန်းကြီးတို့ဒီမှာစောစောပိုင်းကဟောလာခဲ့တဲ့စိတ်ဘုန်းကြီးတို့ဒီမှာဝိတုဒ္ဓိယစိတ်အငြိကြေးတွေလောဘဒေါသမောဟစတဲ့အငြိကြေးတွေရှုနေခိုင်းမှမစင်ကြယ်ဘူးလားတကယ်လို့အရိယာမဉ္ဇဏ်ကြီးရသွားပြီဆိုရင်ပယ်သင့်ပယ်လိုက်တဲ့ကိလေသာတွေပယ်နိုင်သွားပြီဆိုရင်တော့လုံးဝကိုညစ်ကြေးတွေစင်ကြယ်သွားတာပေါ့ နောက်ပြီးတော့သောကပရိဒေဝဆိုတာတွေကလည်းပဲဒီရှုမှတ်စရာအာယုံပေါ်မှာစိတ်တည်ကြည်မှုမရသေးလို့ဒါသောကတွေဝင်နေတာအာယုံမစိတ်ငြဲနေပြီတမာရီတွေတည်နေပြီဆိုရင်ဒီသောကပရိဒေဝတွေရောဝင်နိုင်သေးရလားအလုံးမလွန်မြောက်နိုင်ဘူးလားဟေးတကယ်လို့သာဘုန်းကြီးတို့ယောဂီများအနာဂမ်မိမညာပူညာဆက်ရောက်ပြီဆိုဒီသောကဒီပရိဒေဝတွေရောဝင်နိုင်သေးရလားဗျာလုံးဝကိုမဝင်နိုင်တော့အဲ့ဒီအကျိုးတွေဟာဒီရှုမှတ်နေဒီတိပ္ပံတရားလေးတွေကိုရိုးသေးသေးရှုနေခြင်းအပြင် ဒီအကျိုးတွေပြည့်ပြည့်စုံစုံမရနိုင်ဘူးလားအေးညပိုင်းကြမှာအကျိုးတရားလေးတွေကိုဆက်ပြီးတော့ဟောမယ်ဒါကြောင့်မို့ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်အကျင့်စဉ်လေးတွေအခုဘုန်းကြီးတို့ယောဂီများအကျဉ်းချုပ်ပြီးပြောပြလိုက်တော့ကာနုပဒနာကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းမရှိရဘူးလားဒါဘာနုပဒနာလဲအဲ့လိုကိုမူရာလေးတွေဖြစ်တိုင်းရှုနေရင်ကမိနစ်20 30ကြာလို့ဝေဒနာလေးတွေမလာဘူးလား အဲ့ဒီလာတဲ့ဝေဒနာလေးပေါ်လာတာလေးကိုဝေဒနာလေးမရှုရဘူးလားအဲ့လိုရှုတာဘာနုပဒနာလဲဝေဒနာဆိုတာအထူးလိုက်เสียရလိုသေးရဲ့လားမလိုပါဘူးသူ့ဟာသူအလိုလိုပေါ်လာတာလေးစောင့်ဆောင်စောင့်ဆောင်ရှုသွားရုံပါပဲဟုတ်တယ်မဟုတ်လားအဲ့လိုရှုရင်းကဝေဒနာကိုမလွန်မြောင်းနိုင်တဲ့အခါကျတော့စိတ်ကလေးတွေက ပြောင်းကျင်စေပြင်းကျင်စေရွှေ့ကျင်စေထားကျင်စေမရှိဘူးလားအဲ့လိုစိတ်လေးဖြစ်လာရင်လေဒီစိတ်ကလေးကိုရောမရှုရဘူးလား တွေးစိတ်စဉ်းစားစိတ်စိတ်ကူးစိတ်လေးတွေပေါ်ရင်လည်းပဲအဲ့ဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းမရှိပါဘူးလားအဲ့ဒီလိုရှုတာဘာနုပဒနာလဲနောက်ကသမာနုပဒနာဆိုတာသဘောအာယုံလေးဒီမှာဟိုလိုရှုမှတ်ခိုင်မှာဘုန်းကြီးတို့ခန္ဓာကသဘောလေးတွေမတွေ့သေးခင်မှာမြင်ခိုက်ကြားခိုက်အနတ်နာခိုက်စသည်ဖြင့်အဲ့ဒီဖြစ်ခိုက်လေးတွေကိုရှုနေတာလည်းပဲဘာနုပဒနာလဲဓမ္မနုပဒနာသဘောလေးတွေ အဲတကယ်လို့စိတ်တည်ငြိမ်မှုရပြီဆိုရင်ဖောင်းတာလေးရှုလည်းပဲသဘောတွေ့တာပဲပိန်တာရှုလည်းသဘောတွေ့တာဈဉ္ဉံလျှောက်ပြီးရှုနေတဲ့ညာလန်းနဲ့ပင်လန်းနဲ့ရှုရင်လည်းပဲခြေထောက်ဆိုတာမထင်တော့ဘူးတင်းလာတဲ့သဘောတောင့်သွားတဲ့သဘောရွေ့သွားတဲ့သဘောအဲ့ဒီသဘောလေးတွေမြင်လာပြီဆိုရင်ဘာနုပဒနာလဲကဲဒီတော့ဒီတတိပဋ္ဌာန်တရား၄ပါးကို တပေါင်းနဲ့ပေါင်းရှုရမှာလားထင်ရှားရရှုရမှာလားအေးထင်ရှားတဲ့အာယုံကိုရှုသွားရမှာနော် မိမိတို့ဒီမှာထိုင်လိုက်တယ်ထိုင်လိုက်တဲ့အခါမှာတခြားအာယုမတင်ရှားဝေဒနာကစတင်ရှားရင်ဘာကိုရှုရမလဲအေးထိုင်လိုက်တယ်စိတ်ကဟိုပြေးဒီပြေးလွတ်နေတယ်ဆိုရင်ဘာကိုရှုရမှာလဲအေးအဲ့ဒီလိုသူထင်ရှားရထင်ရှားရအာယုလေးကနေစပြီးရှုနောက်မှတခြားပေါ်တဲ့အာယုလေးတွေရှုသွားရတယ်ဝိပဿနာဆိုတာဝိပေါ်ရာပဿနာရှုတာပေါ်ရာကိုရှုတာဘာကိုရှုတာလဲအဲ့ဒီပေါ်ရာလေးကိုရှုတာကိုဘာလို့ခေါ်တယ် ဝိပဿနာဒါကြောင့်မို့အခုတတိပဋ္ဌာန်ဝိပဿနာကိုရှုတဲ့အခါမှာဒီကာယဝေဒနာစိတ္တဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးထင်ရှားပေါ်လာတာလေးကိုပေါ်တိုင်းမပြတ်တတိဥစည်းတဲ့စိတ်ကလေးနဲ့မပြတ်ထိုင်ရင်ရရင်သွားရင်လျှောင်ရင်တတိကပ်ပြီးတော့ရှုမှတ်ပွားများအထုနိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း